သာသနာတော်တက္ကရာ2553ခုနှစ်လူတော်ဟောဟာကောဇာတက္ကရာ1382ခုနှစ်ဘုရဝတ္တန္တမိုးလရာတိဟွာကောင်လခွေနီယနေ့ရွှေမင်းဝန်သာသနာရိပ်သာတို့ဓမ္မတဝနာကုသိုလ်တူလာရောက်စီပူးကြတဲ့ဓမ္မမာမက တရားလူလားကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကမဟာဝက်ကတန်ရုပ်ပါဠိတော်မှာလာတဲ့ဒုတိယသာရိပုတ္တရာတုတ်တံခေါ်သောတာပန်ဖြစ်ခြင်းဤအကြောင်းအင်္ဂါ၄ပါးဆိုတဲ့တရားတော်ကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားလူပေးလူမှာဖြစ်ပါတနည်းပြောရရင် သောတာပန်ဖြစ်ရန်ကြောင်းလေးတန်ဆိုတဲ့တရားဒီတရားတော်ကိုဘုန်းကြီးတို့ယောဂီများကိုဓမ္မဒါနဒီနေ့တရားအလူပေးလူမှာဖြစ်ပါဒီတော့နိဗ္ဗာန်ချမ်းသာကိုရရရောက်တယ်ဆိုတာဟာနောက်ဆုံးအရဟတမေကိုရောက်လို့ယဟန္တာဖြစ်ပြီးတဲ့နောက်ယဟန္တာပုဂ္ဂိုလ်ရဲ့ပြိဋိနိဗ္ဗာန်သုတိရဲ့နောက်မှာ လုံးဝနိဗ္ဗာန်ချမ်းသာရတယ်ရောက်တယ်လို့ဒီလိုခေါ်ဆိုရတော့အဲဒီတော့ယဟန္တာဖြစ်တယ်ဆိုတာဟာဘုန်းကြီးတို့ရှိဘူးစွာသောတပန်မဖြစ်ဘဲနဲ့ယဟန္တာဖြစ်ပါမလားမဖြစ်ဘူးသောတပန်မဖြစ်ဘဲနဲ့ယဟန္တာမဖြစ်နိုင်ဘူးတဂရကံမဖြစ်ဘဲနဲ့အနာကံမဖြစ်နိုင်ဘူးအနာကံမဖြစ်ဘဲနဲ့ယဟန္တာဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဘုန်းကြီးတို့ယောဂီများအစဉ်အတိုင်းပဲ သောတပန်မှတဂရကံတဂရကံမှအနာကံအနာကံမှယဟနာဖြစ်ပါတယ်ဒါကြောင့်ဒီနေ့ဘုန်းကြီးတို့ယောဂီများကိုဟောကြားမိတရားကသောတပန်ဖြစ်ရန်ပါတယ်လေကြောင်းလေးတန်ဆိုတဲ့ဒီတရားတော်ကိုဘုန်းကြီးတို့ယောဂီများဘုန်းကြီးနီလန်လေးပေးလိုက်မှဖြစ်ပါသောတပန်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်များသောတပန်ဖြစ်ခြင်းနဲ့ဆိုရင်သောတပန်ဖြစ်နိုင်လောက်တဲ့အကြောင်းအင်္ဂါတွေရှိတယ် အဲ့ဒီအကြောင်းအင်္ဂါတွေနဲ့ပြည့်စုံလို့ရှိရင်ဒီပုဂ္ဂိုလ်သောတာပန်ဖြစ်နိုင်တယ်။ဘာဖြစ်နိုင်လဲ။သောတာပန်ဖြစ်နိုင်တယ်။သောတာပန်ဖြစ်ပြီဆိုရင်ဘုန်းကြီးတို့ယောဂီများခိနာနိရောငရဲကိုကြာရောက်ပါအောင်မလား။ခိနာတိရိစ္ဆာနာယောနိတိရိစ္ဆာန်ရောဖြစ်ပါအောင်မလား။ခိနာပတ္တိဝိတယောပိဋ္ဌဘုံဘုံအကိုရောရောက်ပါအောင်မလား။ ခိနပါယဒုက္ကတိဝိနိပါတော်မကောင်းဆိုးဝါးတဲ့ငရေတရိษံပြိတ္တာအတုရကေဆိုတဲ့အပယ်လေးပုံကိုကြားရောက်ပါဦးမလားဒါသောတပန်ဖြစ်ပြီဆိုရင်ဘုန်းကြီးတို့ယောဂီများအပယ်လေးပါးကလုံးဝလွတ်သလားမလွတ်ဘူးလားလုံးဝကိုလွတ်သွားပြီဒါတော့အဲ့ဒီသောတပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာထူးခြားမှုက ဘုရားတရားတန်ခါယရဏသုံးပါးရဲ့အပေါ်မှာကြည်ညိုမှုဟာတာမန်ပုဂ္ဂိုလ်တွေထက်ပိုပြီးတော့လွန်လွန်ကဲကဲမကြည်ညိုဘူးလားလွန်လွန်ကဲကဲကြည်ညိုတယ်ဓမ္မပတ္တန်တော်မံပတ္တိဓမ္မတရားတော်ကိုတွေ့မြင်တဲ့ပုဂ္ဂိုလ်ဟာမင်္ဂါဘုရားကို ပတ္တန်တော်တွေ့မြင်နေနေတယ်တရားကိုမြင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဘုရားကိုမြင်သွားပြီ တရားတွေ့ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာကိုတွေ့သွားပြီလဲကဲဒီတော့တရားကို တွေ့တရားကိုသိတရားကို မြင်သွားတဲ့အတွက်တာမန်ပုဂ္ဂိုလ်ဟာဘုရားရှင်ရဲ့ဂုံတရားတော်ရဲ့ဂုံတန်ဃာတော်ရဲ့ဂုံတာမန်ပုဂ္ဂိုလ်ရဲ့အတိထဲဒီသောတပန်ဖြစ်တဲ့ပုဂ္ဂိုလ်ရဲ့အတိကပိုပြီးတော့မသိပေဘူးလားဘုရားရှင်ရဲ့ဂုံတော်တွေကိုသူပိုသိတယ်တရားတော်ရဲ့ဂုံတော်တွေကိုသူပိုသိတယ် ံဃာတော်ရဲ့ဂုဏ်တော်တွေကို ပို့ပြီးသိနေတဲ့အတွက်အဲ့ဒီယရဏသုံးပါးအပေါ်မှာကြည်ညိုမှုဟာတာမန်ပုဂ္ဂိုလ်တွေထက်ပို့ပြီးတော့မကြည်ညိုဘူးလားဘသူကဖြစ်ဖြစ်ကိုယ်တိုင်တွေ့ကိုယ်တိုင်သိကိုယ်တိုင်မြင်ထားတဲ့အတွက်အဲ့ဒီတရားပြတ်ပါဦးမလားအဝဇ္ဇပတာရာရသော်ဘုရားရှင်ရဲ့ဂုဏ်ကိုဉာဏ်နဲ့တွေ့ပြီးတော့ကိုဘုန်းကြီးတို့သိပြီးတော့ကိုကြည်ညိုတာ သူများပြောလို့တန်ဃာတော်တွေဟောထားလို့ဇာပိတတ်တဲ့ပုဂ္ဂိုလ်တွေက ပြောထားလို့ဘုဒ္ဓတရှိတဲ့ပုဂ္ဂိုလ်တွေကပြောဟောလို့နာကြားရပြီးတော့မှသိပြီးကြီးညိုတာမဟုတ်ဘူးကိုယ်တိုင်ရှုမှတ်ရင်ပွားများရင် အားထုတ်ရင်မြတ်စွာဘုရားဟောထားတဲ့တရားတော်တွေကိုတကယ်ကိုတွေ့ထားတယ်သိထားတယ်မြင်ထားတယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာဘုရားကိုပို့ပြီးတော့သူများတဲ့မကြည်ညိုဘူးလား သူများတဲ့ပူကြည်ညိုတယ်ပို့ပြီးခိုင်မြဲသွားတယ်ဒါရင်လားဆိုတော့သောတပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာဒိဋ္ဌိဝိသိကိစ္စသီလပရပရမာတာဆိုတဲ့ဒီတရားတွေတန်ရောစဉ်တွေအလုံးပယ်ပြီးဖြစ်သွားတယ်တိနိတန်ရောဇနာနိပဟိယန္တိသပါဠိတော်မှာတန်ရောစဉ်၃ပါးကိုပယ်တယ်သောတပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာတန်ရောစဉ်ဘယ်နှပါးလဲ ဟေးတန်ရောစဉ်သုံးပါးကိုပယ်သွားပြီတဲ့ဒိဋ္ဌိဝိသိကိစ္စသီလပရပရမာတဒီတရားသုံးပါးကိုပယ်သွားတယ်ဒါကိုအထကရဆရာကနေပြီးတော့တဲ့သူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ဟာသူတော်ဘာကို မနာလိုတဲ့အိတ်တာဆိုတာလည်းမရှိတော့ဘူးတဲ့မိမိဟာအရိယာသူတော်ကောင်းကြီးပါဆိုပြီးတော့သူတော်ဘာကိုမနာလိုတဲ့စိတ်တွေရှိနေရင်တင့်တော်သလားမတော်ဘူးလားကဲသူချမ်းသာမလားဆင်းရဲမလား သူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ကြီးကသူတော်ဘာမနာလိုတဲ့စိတ်တွေဖြစ်နေပြီဆိုတဲ့ကောဘယ်မှာချမ်းသာတော့မလဲအဲဒီမှာအဲဒီတော့သူတော်ကောင်းဖြစ်တဲ့ဒီအရိယာဖြစ်တဲ့ပုဂ္ဂိုလ်ဟာအိတ်တာမနာလိုမှုဆိုတဲ့အိတ်တာလည်းမရှိတော့ဘူးပဲမစ္စရိယာဝန်တော်မှုသူတော်ဘာတွေကိုလိုချမ်းသာလာမှာကောင်းစားလာမှာကိုလိုကြီးပွားလာမှာဝန်တော်မှုဆိုတဲ့မစ္စရိယာရောမပယ်ပေဘူးလားပယ်တယ် ဒါသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဟာဒီတန်ရောစဉ်တွေဒီကိလေသာတွေပယ်ထားအပန်ယကမနိယဖြစ်တဲ့ကာမရာဂပတိကဒီတရားတွေကိုသောတပတ္တိမေကပယ်တယ်အပယ်ကျစေနိုင်တော့တဲ့လောဘတွေဒေါသတွေမောဟတွေသောတပန်ဖြစ်တဲ့ပုဂ္ဂိုလ်မှာရှိပါမလားမရှိတော့ဘူးအဲတော့သောတာပန်ဖြစ်ပြီဆိုရင်အပယ်ကျစေနိုင်တော့တဲ့မကောင်းမှုအကုသိုလ်တရားတွေပြုအောင်မလား ပြောအောင်မလားကြံအောင်မလားဟေးအဲ့ဒါတွေကိုလောဝကင်းသွားပြီဒါသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်အဲ့လိုကင်းသွားပြီဆိုတော့ဒီပုဂ္ဂိုလ်ဟာအပေလေးပါးကိုဘယ်တော့မှမကြားရောက်နိုင်တော့ဘူးတဲ့ဒါကြောင့်သောတာပန်တယောက်ထူးခြားမှုဟာသူဘုရားတရားတန်ခါယရဏသုံးပါးရဲ့ခုံကိုပို့ပြီးတော့သူများတဲ့ယုံကြည်လာသူများတဲ့ပို့ပြီးခိုင်မြဲလာယရဏသုံးပါးကိုအသက်နဲ့လဲပြီးတော့ကြည်ညိုလာတယ်အသက်လောက်ကြည်ညိုမြတ်လို့လာတယ် ဒါကြောင့်မို့ဒီနေ့ဘုန်းကြီးတို့ရွှေမင်းဝဓမ္မမိသားစုများတွေကိုလည်းပဲသောတာပန်ဖြစ်စေခြင်းနဲ့အပယ်လေးပါးကလွတ်စေခြင်းနဲ့ဘယ်ကလွတ်စေခြင်းတာလဲဘာကြောင့်လဲဆိုတော့ဘုရားသာသနာတော်နဲ့တွေ့ရလို့လားမတွေ့ရလို့လားဘုရားရှင်ရဲ့သာသနာတော်ကြီးနဲ့လည်းတွေ့နေရတယ်လူဘဝကိုရောမရဘူးလားအခုမိမိတို့ဟာသာသနာထွန်းကားတဲ့အရာမှာရောလူမဖြစ်ရဘူးလား ကဲသူတော်ကောင်းတရားတွေရောနာကြားခွင့်မရဘူးလားကဲနိလမကန်စွာညွှန်ပြပေးနိုင်တဲ့ဆရာသမားကောင်းတွေနဲ့ရောမတွေ့ရဘူးလားဒီလောက်တောင်ကြောင်းကင်္ကာတွေပြည့်စုံနေပါလျက်ကဲနဲ့အပယ်လေးပါးကိုကြားရောက်ရအောင်မေဆိုတော့လူဖြစ်ရကျိုးနတ်ပါမလားသာသနာတော်နဲ့တွေ့ရကျိုးနတ်ပါမလားကဲတကယ်လို့မိမိတို့အောက်ထည့်ဒီသောတပတ္တိမဉ္ဇဏ်ပူညာလောက်ရသောတပန်အရိယာလောက်ဖြစ်သွားပြီဆိုရင် ဒီပယ်လေးပါ လုံးဝမလွတ်ဘူးလားကဲလူဖြစ်ရာကျိုးမနှက်ဘူးလားသာသနာတော်နဲ့တွေ့ရာကျိုးမနှက်ဘူးလားဒါကြောင့်ရွှေမင်းဝန်ဓမ္မမိသားစုများကိုဒီနေ့သာသနာတော်နဲ့တွေ့ရာကျိုးနှက်စေခြင်းနဲ့လူဘဝမှာလူဖြစ်ရာကျိုးနှက်စေခြင်းနဲ့အခုဘုန်းကြီးတို့ပေးလိုက်တဲ့ဒီတရားနီးနားလေးတိုင်းသာကိုကျင့်ပွားအားထုတ်သွားရင်အဲ့ဒီပုဂ္ဂိုလ်ဟာမိမိကိုယ်၌ကလည်းကြိုးစားမယ်ပါရမီနဲ့ပြည့်စုံမယ်ဆိုရင် ယ်လွတ်နိုင်လောက်တဲ့သောတပန်အရိယာလောက်တော့ဒီဘဝမှာမဖြစ်နိုင်ဘူးလားဗျာဖြစ်နိုင်ပါလေဒါကြောင့်မို့ဒီနေ့သောတပန်ဖြစ်ရန်ကြောင်းလေးတန်ဆိုတဲ့တရားကိုဒီနေ့ဟောမှာဖြစ်ပါခါရမမှာဘုရားရှင်ကိုရောမြတ်ကြီးဘုရားရှင်ကိုရောမြတ်ကြီးဟာရှင်သာရိပုတ္တရာမထေရသူမြတ်ချွတ်လာတဲ့အခါကာလအဲဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကချက်တသာရိပုတ္တရာတဲ့ လောကမှာရှိနေကြတဲ့ပုဂ္ဂိုလ်တွေဟာသောတာပန်သောတာပန်လို့ပြောဆိုနေကြတယ်။အခုဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေအခုတရားတွေမျိုးစုံအောင်လိုက်ပြီးတော့နားနေကြတယ်။ရှင်းကြံအားထုတ်နေကြတယ်။ဝမ်းသာစရာပါ။ဘယ်လိုပဲဖြစ်ဖြစ်ရှင်းကြံအားထုတ်နေတွေပြီးပြီးတော့တရားနိလန်းနေပြီးတရားတွေဟောပြောနေတယ်ဆိုတာဝမ်းသာစရာပါ။အဲ့ဒီတရားတွေလိုက်စားနာယူ။ ကျင့်ပွားနေတယ်ဆိုတာလဲဝမ်းသာစေရပါအဲတော့အဲ့လိုကျင့်ကြံပွားများအားထုတ်ရင်းနဲ့ပဲတခါတရံမှာမိမိကိုယ်ကိုမိမိသောတာပန်မဟုတ်သေးပဲနဲ့ကိုယ့်ကိုယ်သောတာပန်လို့ထင်ရောက်ဒီအထင်ရောက်တာကိုလည်းပဲကျင့်တတ်ပါအဲ့ဒီသောတာပန်ပယ်ရမယ့်တန်ရောစဉ်တွေပယ်နိုင်အောင် ကြိုးစားဖို့တော့မလိုအပ်ဘူးလားတကယ်အစင့်မှသောတာပန်ကြီးမဖြစ်ပေမဲ့လို့လည်းပဲကိုယ့်ကိုယ်ကို သောတာပန်လို့စိတ်ကထင်နေရင် အဲ့ဒီမှာပင်ပင်လိုက်တဲ့ဒီတန်ရောစင်နေပင်နိုင်အောင်ကြိုးစားဖို့မလိုဘူးလားဒီလိုအပ်တယ်အဲ့ဒီလိုဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာပင်နိုင်အောင်ကြိုးစားနေရင်သူ့မှာကုသိုလ်တွေဖြစ်နေသလားအကုသိုလ်တွေဖြစ်နေသလားကုသိုလ်တွေဖြစ်နေတယ်အဲဒါကြောင့်အခုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလောကမှာရှိတဲ့ပုဂ္ဂိုလ်တွေဟာတောတပံတောတပံလို့ပြောဆိုနေကြတယ်တောတပံရေပန်းစားနေတယ်ပေါ့ဗျာလူရဲ့လှုပ်ရှားမှာသောတာပန်ရေပန်းစားတယ် အဲ့လိုရေပန်းစားနေပြီးတော့သောတာပန်သောတာပန်လို့ပြောဆိုနေကြတယ်တဲ့ချက်တန်တာရိပုတ္တရာတဲ့ဘယ်လိုအကြောင်းအင်္ဂါတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာသောတာပန်ဖြစ်နိုင်သလဲတဲ့မြတ်စွာဘုရားမေးတာမသိလို့မေးတာလားသိရနဲ့မေးတာလားအေးတိတိကြီးနဲ့မြတ်စွာဘုရားကမေးသေးတာ အဲဒီမှာကျင်သာရိပုတ္တရာမထေရသူမြတ်ကြီးကမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုလက်ဦးချီးမွမ်းရှိခိုးပြီးတော့တပ္ပုရိသတံတေယောဟိပန္တိသောတာပတ္တိယင်ကံသတ္ဓမ္မတဝနံသောတာပတ္တိယင်ကံယောနိသောမနတိကာရောသောတာပတ္တိယင်ကံဓမ္မနုဓမ္မပฏิပတ္တိသောတာပတ္တိယင်ကံတိဗန္တိဘုံတော်နေဝထွန်းလင်းတောက်ပါတော်မူ၏သောမြတ်စွာဘုရား တပ်ပုရိသတံတေဟောသူတော်ကောင်းကိုမိဝဲစည်းကံရခြင်းသည်သောတပတ္တိယင်ကံသောတပန်ဖြစ်ခြင်း၏အကြောင်းအင်္ဂါပါပေ၏ဗန္တိဘုံတော်နေဝထွန်းလင်းတောက်ပါတော်မူ၏သောမြတ်စွာဘုရားသတ္တမတဝနံသူတော်ကောင်းတို့ဟောကြား၏တရားတော်ကိုရိုရိုသေးသေးမှတ်မှတ်သာသာကြားနာရခြင်းသည်သောတပတ္တိယင်ကသောတပန်ဖြစ်ခြင်း၏အကြောင်းအင်္ဂါပါပေ၏ တန်တေဘုံတော်နေဝထွန်းလင်းတောက်ပါတော်မူ၏သောမြတ်စွာဘုရားယောနိသောမရတိကာရောတင့်လျောသောအာဖြင့်နှလုံးသွင်းဆင်ခြင်ခြင်းသည်သောတပတိယေကသောတပန်ဖြစ်ခြင်း၏အကြောင်းအင်္ဂါပါပေ၏ဗန္တိဘုံတော်နေဝတွင်လင်းတောက်ပါတော်မူ၏သောမြတ်စွာဘုရားဓမ္မနုဓမ္မပฏิပါတိလောကုတ္တရာတရား၉ပါးအားလျောသော တတိပဌံမေခင်အကျင့်မြတ်တရားတို့ကိုကျင့်ကြံပွားများအားထုတ်ရခြင်းသည်သောတပတ္တိယင်္ဂသောတပန်ဖြစ်ခြင်းအကြောင်းအင်္ဂါပါပေ၏ဣတိဤသို့အဝေါစာကောင်းစွာမသွေလျှောက်တတ်ပါပေတည်းရှင်သာရိပုတ္တရာမထေရသူမြတ်ကြီးက မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုမှန်လာပါမြတ်စွာဘုရားတဲ့သူတော်ကောင်းကိုမိဝဲစည်းကမ်းရခြင်းအားလည်းပဲသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါပါဘုရားအဲ့ဒီသူတော်ကောင်းတို့ဟောကြားတဲ့တရားဆုံးမတွေကိုမှတ်မှတ်သာသာအနေအချင်းနာယူရခြင်းဟာလည်းပဲသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါပါဘုရား အဲ့ဒီနာယူတာတဲ့တရားတော်တွေကိုဆင်ခြင်သုံးသပ်ခြင်းဟာလည်းပဲသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါပါဗျာအဲ့ဒီလိုမမကံကဆင်ခြင်သုံးသပ်ပြီးတော့သဘောကျပြီဆိုပါရင်ဒီလောကုတ္တရာတရားကိုးပါးအားလျောတဲ့တတိပဋ္ဌာမေခင်အကျင့်မြတ်တရားတွေကိုကိုယ်တိုင်ကိုယ်ရာခန္ဓာညာရောက်ကြင့်ကြံပွားများအားထုတ်ခြင်းဟာလည်းပဲသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါပါ ဘုရားရှင်ကိုတော်မြတ်ကြီးကိုအကြောင်း အင်္ဂါပဏပန်ဟောပဏပဆိုလေးပါးလျှောက်ထားတယ်အဲ့ဒီအကြောင်းအင်္ဂါလေးပါးပြည့်စုံလို့ရှိရင်သောတာပန်ဖြစ်နိုင်ပြီဘာဖြစ်နိုင်လဲဒီတော့နံပါတ်1ကသူတော်ကောင်းကိုမိဝဲပါဘယ်သူကိုမိဝဲမလဲကဲဒီတော့သူတော်ကောင်းဆိုတာဘယ်လိုပုဂ္ဂိုလ်ကြီးလဲသိချာရှာကြည့်ပကုံးတစ်ဖက်ကြားခေါင်းပေါက်ပြီးတော့တခါလေဒီလိုနေကြတာဆိုတော့ ဘယ်ပုဂ္ဂိုလ်ဟာသူတော်ကောင်းလို့ရွေးချယ်မလဲအဲ့ဒါကိုဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒီသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ရွေးချယ်ပုံရွေးချယ်နည်းလေးတွေပေးထားတယ်သူတော်ကောင်းရဲ့လက္ခဏာတွေရှိတယ်သူတော်ကောင်းရဲ့ပါလေသူတော်ကောင်းလက္ခဏာဆိုတာကဘယ်လိုဟာတွေလဲဆိုတော့ဣဒ္ဓဘေခဝေ ပန္တိတောသူစိန္ဒိတာစိန္ဒီဇဟောတိသူဘာတိတပါတိသဟောတိသူကတာကာမကာရိသဘေခဝေယံတော်များဥချက်သားတို့ ဣရာဤသဒနာတော်၌ပဏိတောအတိလိမ္မာဉာဏ်ပညာနှင့်ပြည့်စုံတဲ့ပုဂ္ဂိုလ်သည်သူစိတ်တည်တံကောင်းသောအကြံစီကိုစိတ်တည်စာကြံစီသည်ဟောတိဖြစ်ပါ၏သူဘာတိတာဘာတိသူဘာတိတံကောင်းသောစကားကိုဘာတိစာပြောဆိုလေရှိသည်ဟောတိဖြစ်ပါ၏သူကတာကမ္မကာရိစာကောင်းတဲ့အမှုကိုပြုလုပ်လေရှိသည်ဟောတိဖြစ်ပါ၏ သူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ဟာကောင်းတဲ့အကြံကိုပဲကြံတယ်။ကောင်းတဲ့အပြောကိုပဲပြောတယ်။ကောင်းတဲ့အပြုအမူကိုပဲ ပြုမူတယ်။အဲဒီလိုကောင်းတာကို ပြု ကောင်းတာကိုကြံကောင်းတာကို ပြောကောင်းတာကို ပြုတဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းလားသူယုံမှလားေးဒီတော့သူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ကို လေ့လံမယ်ကဲခတ်မယ်ဆိုပါရင် သူပြုလုပ်နေတာတွေဟာ ကုသိုလ်လုပ်တယ်လားအကုသိုလ်လုပ်တယ်လားကြည့်ပါ သူပြောဆိုနေတာတွေဟာသူတော်မကို ထိခိုက်နိုင်တဲ့စကားတွေပြောနေတာလားမိမိကိုယ်ကိုပြန်ပြီးတော့ထိခိုက်နိုင်တဲ့စကားတွေကို သူပြောဆိုနေတာလားကြည့်ပါသူ့ရဲ့အကြံစီတွေဟာကောင်းတဲ့အကြံစီတွေကြံစီနေတဲ့ပုဂ္ဂိုလ်လားမကောင်းတဲ့အကြံစီတွေကြံစီနေတဲ့ပုဂ္ဂိုလ်လားကြည့်ပါ တကယ်လို့ဒီပုဂ္ဂိုလ်ဟာကောင်းတဲ့အပြုမောသာပြုမှုပြီးတော့နေတယ်ဒါနာကောင်းမှုတွေပြုနေတယ်ဒီနာတွေစောင့်တည်စောင့်ထိန်နေတယ်ကမ္မထဘာဝနာဝိပဿနာဘာဝနာဆိုတဲ့ဘာဝနာ လုပ်ငန်းတွေကိုကိုယ်တိုင်ကိုယ်ကြကျင့်ကြံပွားများအထုတ်ပြီးတော့နေတယ်အဲဒီလိုဆိုရင် သူပြုနေတဲ့အပြုတွေဟာကောင်းတဲ့အပြုအမူလားမကောင်းတဲ့အပြုအမူလားကောင်းတဲ့အပြုအမူတွေလေဒါသူတော်ကောင်းရဲ့လက္ခဏာပဲ နောက်တခါသူပြောဆိုနေတဲ့စကားတွေသူပြောဆိုနေတဲ့စကားတွေဟာမဟုတ်မမှန်တဲ့စကားတွေပြောဆိုနေတာလားမှန်ကန်တဲ့စကားတွေလားသူတော်ဘာကိုထိခိုက်နိုင်တဲ့စကားတွေပြောဆိုသလားမထိခိုက်တဲ့စကားကို ပြောဆိုသလားဒါကိုလေ့လာကြည့်ပါသူပြောနေတဲ့စကားတွေဟာနှစ်သာရရှိတဲ့စကားလားနှစ်သာရမရှိတဲ့စကားလားဓမ္မမဟုတ် တူနဲ့တူခင်မင်းနေကြတာတွေတူနဲ့တူကြီးညိုမိဝဲစည်းကပ်နေကြတာတွေကိုအဲ့ဒီလိုကြီးညိုပြက်အောင်ခင်မင်းပြက်အောင်ဂုံးတိုက်တဲ့စကားတွေပြောဆိုနေသလားစသည်ဖြင့်သိချာကြည့်ပါအဲ့လိုလေ့လာကြည့်ပြီးတော့သူပြောဆိုတဲ့အပြောတွေဟာကောင်းတဲ့အပြောဆိုတွေမှန်ကန်တဲ့ပြောဆိုတွေပြောဆိုနေပြီးသူတော်ဘာကိုထိခိုက်နိုင်တဲ့စကားတွေကိုရှောင်ကျဉ်ပြီးတော့မထိခိုက်တဲ့စကားတွေကိုပြောဆိုရဲဆိုရင်ဒါသူတော်ကောင်းလက္ခဏာပြည့်စုံလားမပြည့်စုံဘူးလား ပြည့်စုံနေတယ်သူ့ရဲ့အကြံအစီတွေတကယ်တော့ဖြင့်သူ့အကြံစီဟိုတယောက်ကြံစီနေတာဘေးကပုဂ္ဂိုလ်ပဲသိနိုင်မလဲအဲတော့ तू ကမကောင်းတဲ့အကြံစီတွေကြံစီနေတဲ့ပုဂ္ဂိုလ်ဆိုရင်တော့ဖြင့်အဲ့ဒီပုဂ္ဂိုလ်သူတော်ကောင်းလက္ခဏာပြည့်စုံပါမလားအေးကောင်းတဲ့ဒါနာကောင်းမှုတွေပြုမယ်ဒါတော့ဖြင့်တရင်သီလတွေအမြဲတမ်းစောင့်တည်ဆောင်ထိမ့်မယ်မိမိငါးပါးသီလကိုခါဝတ်ပစုခဲ့သူမြဲအောင်ဆောင်ထိမ့်မယ် စွမ်းနိုင်သမျှဒါနာကောင်းမှုတွေပြုမယ်။တန်ဃာတော်ရှင်မြတ်ဒီနာနဲ့အာယုကျင့်လို့လင်းမီဆိုပါရင်စွမ်းခံကြွလာရင်ငါစွမ်းလောင်းလှူမယ်။ဘိနဘာစွမ်းနေလောင်းလှူမယ်။သူစိတ်ထဲမှာကောင်းတဲ့စိတ်ကူလားမကောင်းတဲ့စိတ်ကူလား။အေးအဲ့ဒီလိုကိုကောင်းတဲ့စိတ်ကူတွေစိတ်ကူပြီးတော့နေမယ်ကောင်းတဲ့ဉာဏ်စီတွေဉာဏ်စီနေမယ်ဆိုရင်ဒါသူတော်ကောင်းလက္ခဏာလားသူယုတ်မှလက္ခဏာလားသူတော်ကောင်းလက္ခဏာ ဒီတော့သူယုံမှရဲ့လက္ခဏာတွေကတော့ဣဒဘေကဝေပါလောဒုစိန်တိတံစိန်တိသဟောတိဒုပ္ပတိတာပါတိသာဒုက္ခတာကာမကာရီဒုစိန်တိတံစိန်တိမကောင်းတဲ့ကြံစည်မှု၏ကြံစည်တဲ့ပုဂ္ဂိုလ်ဒုပ္ပတိတာ ပါတိမကောင်းတဲ့စကားတွေကိုပြောဆိုနေတဲ့ပုဂ္ဂိုလ်ဒုက္ခတာကာမကာရီမကောင်းတဲ့အပြုမူ၏ပြုမူနေတဲ့ပုဂ္ဂိုလ်တဲ့အဲ့ဒီပုဂ္ဂိုလ်ဟာသူတော်ကောင်းလားသူယုံမှန်လား အေးသူအသက်တမ်းမယ်သူစားခုမယ်သူသားအိမ်ရမှားမယ်မူရင်မေလျောစေတတ်တဲ့ရတေစားတွေတောက်စားပြီးတော့နေမယ်အဲ့ဒီပုဂ္ဂိုလ်ဟာသူကောင်းတဲ့အမှုပြုတာလားမကောင်းတာတွေပြုနေတာလားဒါသူယုံမှရဲ့လက္ခဏာတွေပြောတဲ့စကားတွေကလည်းမိမိသူတစ်ပါးနှစ်ဦးသားတို့ထိခိုက်စေနိုင်တဲ့စကားတွေကိုပြောဆိုနေမယ်ဆိုရင်ဒါသူယုံမှရဲ့လက္ခဏာတွေ မကောင်းတဲ့အကြံစီတွေကြံစီနေမယ်ဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာသူယုံမှရဲ့လက္ခဏာတွေဒီတော့ဘုန်းကြီးတို့ယောဂီများကဒီသောတပန်ဖြစ်ခြင်းတဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းလက္ခဏာရှိတဲ့ပုဂ္ဂိုလ်ချင်းမိဝဲရမှာလားသူယုံမှလက္ခဏာရှိတဲ့ပုဂ္ဂိုလ်မိဝဲရမှာလားကဲဆိုကြည့်လိုက်ပါကိုပြုနှုတ်ပြောစိတ်မနောပါကောင်းတာကြံပြု သူမြတ်ဟုမတ်ရှုတိလေပါကိုပြုနှုတ်ပြောစိတ်မနောပါကောင်းတာကြံပြုသူမြတ်ဟုမတ်ရှုတိလေပါကိုပြုနှုတ်ပြောစိတ်မနောပါ မကောင်းကြံပြုသူယုတ်ဟုမရှုတိဘွေယံကိုပြုနှုတ်ပြောစိတ်မနောပံမကောင်းကြံပြုသူယုတ်ဟုမရှုတိဘွေယံ ဒီတော့ဘုန်းကြီးတို့ယောဂီများသူတော်ကောင်းတဲ့သူယုံမှာ ခွဲရပြီလားမခွဲရသေးဘူးလားသူတော်ကောင်းလက္ခဏာရှိတဲ့ပုဂ္ဂိုလ်ကကောင်းတဲ့အကြံကိုသာကြံတယ်ကောင်းတဲ့အပြောကိုသာပြောပြီးတော့ကောင်းတဲ့အပြုမူကိုသာ ပြုမူတယ်အဲဒီလိုကောင်းတာကြံကောင်းတာပြောကောင်းတယ်ပြုမူတဲ့ပုဂ္ဂိုလ်ဟာသူတော်ကောင်းလားသူယုံမှာလားအဲဒီလိုသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ကိုဘုန်းကြီးတို့ယောဂီများကမိဝဲပါ ဗန္ဒီဘုံတော်နေဝထွန်လင်းတပ်ပါတော်မူပေသောမြတ်စွာဘုရားသာပုရိသတန်တေဝသူတော်ကောင်းကိုမိဝဲစည်းကပ်ရခြင်းသည်သောတပတ္တိယင်္ဂသောတပန်ဖြစ်ခြင်းဤအကြောင်း အင်္ဂါပါပေ၏အဲဒီလိုသူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ကိုမိဝဲစည်းကပ်တယ်ဒီလိုမိဝဲသိကလို့ရှိရင်သူတော်ကောင်းရဲ့အဆုံးအမဟောဝါဒစကားတွေ မနာကြရဘူးလားသူတော်ကောင်းများဟောကြားတဲ့တရားဒေသနာတွေမနာကြရဘူးလား သူတော်ကောင်းရဲ့အကျင့်အကြံအနေအထိုင်လေးကိုယ်တိုင်ကိုယ်ကြမတွေ့ရဘူးလားကိုယ်တိုင်ကိုယ်ကြတွေ့သိပြီးတော့ကိုယ်တိုင်ကိုယ်ကြနာကြားပြီးတော့အဲ့ဒီကိုယ်တိုင်ကိုယ်ကြလိုင်းနာကျင့်သုံးမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်ကိုယ်တိုင်ပဲသူတော်ကောင်းကြီးမဖြစ်နိုင်ဘူးလားဟေးသူတော်ကောင်းရဲ့အပြောဆိုတိုင်းပြောဆိုမယ်သူတော်ကောင်းရဲ့ကြံစီတိုင်းကြံစီမယ်သူတော်ကောင်းပြုလုပ်တဲ့အတိုင်းမိမိပြုလုပ်မယ်ဆိုပါရင်မိမိကိုယ်တိုင်သူတော်ကောင်းမဖြစ်နိုင်ဘူးလား မိမိကိုယ်တိုင်သူတော်ကောင်းကြီးဖြစ်နိုင်တယ်ဒါရင်လားဆိုတော့တတ္တမသဝနံသောတပတ္တိယင်ကံဗန္တိဘုံတော်နေဝထွန်းလင်းတောက်ပါတော်မူပြီသောမြတ်စွာဘုရားတတ္တမသဝနံသူတော်ကောင်းတို့ဟောကြားတဲ့တရားတော်ကိုရိုးရိုးသေးသေးမှတ်မှတ်သားသားကြားနာရခြင်းသည်သောတပတ္တိယင်ကံသောတပ္ပဖြစ်ခြင်း၏အကြောင်းအင်္ဂါပါပေ၏နံပါတ်2 အဲ့ဒီသူတော်ကောင်းကိုမိကိုရပြီးတော့သူတော်ကောင်းများဟောကြားတဲ့တရားတော်ကိုရိုရိုတည်တည်မှတ်မှတ်တတ်တာကြားနာပြီးတော့နှလုံးသွင်းရှုပွားအားထုတ်သွားမယ်ဆိုပါရင်အဲ့ဒီပုဂ္ဂိုလ်သောတာပန်ဖြစ်နိုင်သလားမဖြစ်နိုင်ဘူးလားအသောတာပန်ပုဂ္ဂိုလ်ကြီးဖြစ်ပြီးတော့သူတော်ကောင်းကြီးဖြစ်နိုင်သည်ဒီတော့မြတ်စွာဘုရားလက်ထက်တော်ချိန်ခါကာလတုန်းကဘုန်းကြီးတို့ထင်ရှားတဲ့တာရကလေးတစ်ခုကိုပြောရရင်အနာရဝိန်တထေကြီး မြတ်စွာဘုရားရှင်တာဝတိမြို့ဇေတဝန်ကျောင်းတိုက်တော်ကြီးအတွင်းမှာအဲဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုကျောင်းတိုက်ကြီးဇေတဝန်ကျောင်းတိုက်တော်ကြီးလှူဒန်းခဲ့တဲ့အနာရပင်တထေကြီးပေါ့ဂရေပေါင်းများစွာအကုန်ကြခံပြီးတော့လှူဒန်းလာခဲ့တဲ့90နဲ့4ဂရေကျော်အကုန်ကြခံပြီးတော့စေတဝန်ကျောင်းတိုက်တော်ကြီးဆောက်လို့လှူဒန်းတယ်။အဲဒီမှာလှူဒန်းခဲ့တဲ့ကျောင်းတကအနာရပင်တထေကြီးမှာသားတယောက်ရှိတယ် ကာလတဲ့ဘယ်သူပါလိမ့်မလဲကာလဆိုတဲ့သားလေးသမီးက3ယောက်ရှိတယ်ဒါပေမဲ့အဲ့ဒီသမီးလေးတွေက အာလို့ဖခင်ရဲ့ခြေရာလိုက်တယ်အလုံးမြတ်စွာဘုရားရှင်နဲ့တန်ဃာတော်ရှင်များများကိုဝေယဝဆရီစွမ်းဝေယဝဆရီအာလုံးဆောင်ရွက်ကြတယ်မြတ်စွာဘုရားဟောကြားတဲ့တရားတော်ကိုလည်းပဲရိုရိုသေးသေးနာကြမှတ်သားပြီးတော့ကျင့်ပွားအားထုတ်ကြတယ်ဒါကြောင့် သမီးများဟာလည်းပဲသောတပန်သက္ကရာခံနေဖြစ်နေကြပုဂ္ဂိုလ်တွေဖြစ်တယ်။အဲဒီမှာသားလေးကတော့အငယ်ဆုံးနဲ့အငယ်ဆုံးဆိုတော့အလိုလိုက်အမိုက်စော်ကားဆိုတာလို့သားလေးကဟောဤဖရာတရားတန်ခါယရဏသုံးပါးပေါ်မှာဘာတစ်ခုမှလေးလေးနက်နက်မရှိဘူးမိဘတွေဘလို့ပဲဆောင်ရွက်နေနေဘာမှလေးလေးနက်နက်မရှိဘူးသူဟာသူပဲအဲဒီမှာသွားခြင်းရသွားမယ်လေခြင်းရလေမယ်အပေါင်းအသင်းနဲ့ပေါ့ ဓမ္မရိထံကနေပြီးတော့လက်ဘွားဖြန့်ပြီးတော့တောင်းယူဖခင်ထံကလက်ဘွားဖြန့်တောင်းယူအဲဒီမှာမုံဘိုးကိုအမျိုးမျိုးလှက်ပန်းပြီးတော့ဟိုဘက်ကတစ်မျိုးဒီဘက်ကတစ်မျိုးနဲ့အမျိုးမျိုးလှက်ပတ်တောင်းယူပြီးတော့တငယ်ချင်းအပေါင်းအသင်းနဲ့ပဲအချိန်ကြီးကုန်တယ်အဲလိုတငယ်ချင်းအပေါင်းအသင်းနဲ့ပဲအချိန်ကြီးကုန်ပြီးဒီနေ့မှာအနာရမေတထေကြီးရဲ့စိတ်ထဲမှာဒီသားလေးအတွက်စိတ်ထဲမှာပူပင်မှုလေးဖြစ်လာတဲ့တောကငါတို့တောတဗံအရိယာပုဂ္ဂိုလ်ကြီးသားဖြစ်တဲ့ပုဂ္ဂိုလ် သောတပန်အရိယာပုဂ္ဂိုလ်ကြီးရဲ့တားတယောက်အပယ်လေးပါးကြာရောက်သွားမယ်ဆိုရင်ငါမှတာဝန်မကင်းဘူးတပည့်မကောင်းရင်ဘသူကောင်းလဲသားသမီးမကောင်းတော့မိဘကောင်းဒီကနေ့သားသမီးဆိုးနေတယ်ဆိုတာဘသူမှတာဝန်ရှိတယ်မိဘရဲ့ဆိုးဆိုးမှမှုညံပြင်းလို့ပဲအခုကြည့်အနာရဝိတထေကြီးဟာသူ့သားလေးအတွက်သူပူပင်တော့ကရောက်တယ်အဲ့ဒီလိုပဲ အဲ့ဒီလိုပဲအခုဒီမှာဘုန်းကြီးတို့ဒီမှာတောကပြည်ပမှာရောက်နေကြတဲ့မိဘတွေပြည်ပရောက်နေကြတဲ့မိဘတွေပထမတော့ဖြင့်ကိုသားသမီးရဲ့ပညာရေးသားလေးရဲ့ပညာရေးသမီးလေးရဲ့ပညာရေးငါကြိုးစားမယ်ငါကြိုးစားပြီးယုံပြီးတော့တခါရငါသားလေးပညာတတ်ဖြစ်အောင်လုပ်မယ်ငါသမီးလေးပညာတတ်ဖြစ်အောင်လုပ်မယ်အဲ့ဒီမှာကြိုးစားလာကြိုးစားပြီးတော့ပြည်ပကိုမရောက်ရောက်အောင်ကြိုးစားကြရောက်သွားတဲ့အခါကျတော့လည်းပဲမိမိရဲ့ဘဝရည်တည်ရေးအတွက် မယုံကန်ရဘူးလားအချိန်နဲ့တပြေးညီ အလုံးမလုံးရဘူးလားထိုင်ဖို့ဆိုတာမရှိဘူးမတ္တရာပြီးတော့တဏီကုန်တဏီကနာရင်နဲ့အမျှလှုပ်လို့ရတာအချိန်နဲ့တပြေးညီအဲ့ဒီအလုတ်လုတ်ပြီးတော့တခါနဲ့မိမိရဲ့ဘဝရည်တည်ရေးအတွက်တာလေးရဲ့ပညာရေးအတွက်ကြိုးစားကြအဲ့လိုကြိုးစားခြင်းကြိုးစားခြင်းနဲ့ဒီတာလေးသမီးလေးကတဖြည်းဖြည်းတဖြည်းဖြည်းနဲ့အရွယ်လေးရောက်ရောက်ရောက်ရောက်လာ အဲဒီမှာအရွယ်လေးရောက်လာတဲ့အခါကလည်းကျတော့သူ့အပေါင်းအသင်းနဲ့သူ့ဆရာဆရာမတွေပြောစကားပဲဒါပဲသိတော့တယ်မိဘနဲ့လည်းပဲအများကြီးအချိန်ကြီးကမပေးပြီးမတွေ့နိုင်အောင်သူတို့အဲဒီမှာမနဲ့ဆိုရင်လည်းပဲမိဘများကအလုပ်ကိုတန်းပြီးတော့ဒီခါရင်အိယာကနိုးတာနဲ့တန်းသွားညနေအလုပ်ကပြန်လာပြန်တော့လေအပြေးလွှမ်းကရုံးတော်ပန်းနဲ့ပြန်ရောက်လာပြီးတော့စားဖို့တော့ပို့ချက်ပြုတ်နှွေးပြုတ်ပြီးတော့အဲဒီမှာမိသားစုစားစားပြီးတာနဲ့အိယာဝင်ညာ သားသမီးနဲ့တခါတည်းထိတွေ့မှုဟာအင်မတန်နဲ့အဲ့လိုထိတွေ့မှုနည်းတဲ့အခါကလာကြတော့အဲ့ဒီမှာကလေးလေးတဖြည်းဖြည်းအရွယ်လေးရလာတဲ့အခါဘာသာတရားနဲ့စပ်ပြီးတော့အဲ့ဒီမှာကလေးကကင်းကွာလာတယ်ရှင်ကျေးမှုနဲ့စပ်လို့လည်းပဲဘုန်းကြီးတို့အရှိတန်းရဲ့ရှင်ကျေးမှုနဲ့ကင်းကွာသွားမိဘနဲ့ဟာတွေ့တွေ့တာတာဖက်လက်တကင်းမရှိတော့ခစိမ့်စိမ့်လေးဖြစ်လာမိဘနဲ့ အဲ့လိုခသိမ့်သိမ့်လေးဖြစ်လာပြီးတော့ဘာသာရေးနဲ့စလို့ရှိရင်လည်းဘလို့မှဒီကလေးကဒီဘက်ကိုစိတ်မဝင်စားတော့အဲ့လိုစိတ်မဝင်စားဖြစ်တာနောက်ပြီးတော့သူ့မှာသူ့အပေါင်းအသင်းနဲ့သူ့တငယ်ချင်းနဲ့သူ့ဟာသူ့ပေါင်းသင်းအဲ့မှာမိဘတွေကအဲ့ဒီပြည်ပရောက်နေတဲ့မိဘတွေဟာစောစောပိုင်းကသတိမထားမိပြီပဲနောက်ပိုင်းကာသမီလေးအရွယ်လေးတစ်ဖြည်းဖြည်းရောက်လာပြီဆိုရင်တောကလေးဖြစ်လာတယ်။ဘာဖြစ်လာလဲ။ဩငါတို့ကဗုဒ္ဓဘာသာ မိဘဘိုးဘွားအစဉ်အဆင့်ကတို့ဗုဒ္ဓဘာသာကိုယ်ဝယ်စီကတ်လာတာအခုငါတို့သားလေးဟာတခြားဘာသာဝင် ဖြစ်တော့မှာလားငါတို့သမီးလေးကရောတခြားဘာသာဝင်များဖြစ်တော့မှာလေလားကိုယ့်ရဲ့ဘာသာရင်းနဲ့လည်းတို့အချင်းပေးပြီးမလုပ်နိုင်ကလေးကလည်းတခြားဘာသာဝင်နဲ့ပဲရောနှောနေရတဲ့အတွက်ကြောင့်မို့တခြားဘာသာဝင်ဖြစ်လို့ဖြစ်ခြင်းဖြစ်နေအဲ့ဒီဟာတွေမဟုတ်တော့နောက်ပိုင်းကျတော့သူဟာဘယ်လိုပုံကိုယ်ကို ခေါ်လာမှာပါလဲ အင်းကိုဘသူ့ရဲ့သူ့ရဲ့မိတ်ဆွေသူ့ရဲ့အပေါင်းအသင်းသူ့ရဲ့တငယ်ချင်းသူ့ရဲ့လက်တွဲပေါ်ဟာဘယ်လိုလူများ ခေါ်လာမှာပါလေဆိုတဲ့မိဘတိုင်းမိဘတိုင်းအဲ့ဒီအပူအဲ့ဒီတောကလေးတွေမရှိဘူးလားဘုရားဘာသာဝင်တွေအဲ့ဒီမှာတွေ့ကြရတယ်အဲ့ဒီတောကအခုဒီမှာအနာရမိတ်တထေးကြီးဟာသူ့သားလေးအတွက်သူတောကကြီးဖြစ်သလားမဖြစ်ဘူးလားသူ့လိုအရိယာတာဝကကြီးတယောက်ကသူ့ရဲ့သားကအပင်ငရဲချရမယ်ဆိုရင် တာသမီမကောင်းတော့မိဘပေါ်မှာရောတာဝန်မရှိပေဘူးလားအဲ့ဒီမှာတာဝန်ရှိတယ်မိဘတွေမှာတာဝန်ရှိတယ်ကိုသားသမီးလေးတွေကိုတခြားဘာသာဝင်ဖြစ်တယ်ဆိုတာမိဘတွေရဲ့ညံ့ဖျင်းမှုဒါကြောင့်မို့မိဘဟာသားသမီးကိုတခါနဲ့မျက်ကြောက်ကအပြောင်းမခံရအောင်သူဟာဘသူနဲ့သွားနေလဲသူဘသူနဲ့တွဲနေလဲသူဘသူနဲ့ပေါင်းနေလဲသူဘာတွေလုပ်နေလဲဆိုတာမိဘသိရတယ်တကယ်လို့သွားနေတဲ့လမ်းကြောင်းဟာလွဲနေပြီဆိုရင်လမ်းကြောင်းကိုကိုယ့်အကူပြန်ဖြောင်းအောင်လမ်းကြောင်းကကောက်နေပြီဆိုရင်ဖြောင်းပေးရတယ် အဲ့ဒီမှာအကုန်လုံးကိုကိုယ့်ဟာကိုယ်တခါတည်းလမ်းကြောင်းလေးတွေပြင်ပြီးတော့လှုပ်ပေးနေရတယ်မိဘကအဲ့လိုမိဘကဘီဥမဆက်ရင်သွားပြီလမ်းမရောက်တော့အဲ့မှာသူပေါင်းတဲ့ဘက်ကိုပါသွားတာဒါကြောင့်အခုဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာသူ့ရဲ့သားလေးအတွက်ဘုသောကဖြစ်ပြီးတော့ငါသားလေးကိုဘယ်လိုလုပ်ပြီးတော့ဒီမှာဆွဲဆောင်ရပါမလဲစဉ်းစားနေတဲ့အချိန်တနေ့မှာကာလက ငယ်ချင်းအပေါင်းအသင်းတွေနဲ့ချိန်ထားတဲ့အတွက်ကြောင့်ငွေလိုအပ်တယ်အတပြာလိုအပ်ဒါကြောင့်မို့ဖြစ်တယ်အတပြာလာတောင်းတဲ့အခါဖေကငါသားကြီးမင်းတောင်းတာများလိုက်တာကွာမင်းဘာတွေသုံးမှာမို့လဲဟာတငယ်ချင်းတွေနဲ့ချိန်ထားလို့ဖြစ်ဒီလိုဆိုရင်သားနဲ့အဖေနဲ့အပေးယူလို့အောင်ဘုန်းကြီးတို့ယောဂီများဒါနမူနာယူစရာလေးနော်မိဘတွေမိဘတွေနမူနာယူစရာလေးတွေဒါကျင်းတဲ့ဘက်ကိုလည်းရအောင်ယူရမယ်ရအောင်ဆွဲဆောင်နိုင်ရမယ် အဲ့ဒီမှာအပေးယူလေးဆိုတော့ဘာကိုပေးယူလုပ်မလဲပြီဆိုတော့ကဲငါသားလိုချင်တာတဲ့အဖေကတလောက်တလောက်ပို့ပေးမယ်ကဲအဖေဖြစ်စေချင်တာလေငါသားလုပ်ပေးဘာလုပ်ပေးရငါသားဥပုသ်ဆောက်တည်ဆောင်ထိန်ခြင်းနဲ့တရက်ဟာရတယ်အဖေတကယ်အဖေကရောအဖေဂရိတီမာလာဩငါသားရင်အဖေဂရိတီမာပေါ့ငါသားလိုချင်တာတဲ့ပို့ပြီးတော့တလောက်တလောက်ပေးမယ်ကောင်းပြီကျွန်တော်ဒီကနေ့ဥပုသ်ဆောင်သွားမယ်အဲဒီမှာမြတ်စွာဘုရားအကြောင်းတော်သွားတာပဲဇေတဝန်ကျောင်းတိုက်တော်ကျောင်းဝန်ကြီးကလည်းကျဲမကျဲ အဲ့ဒီမှာသံဃာတော်တွေသတင်းသုံးဖို့ဆိုတာလည်းပဲကျောင်းတွေကယာချီပြီးရှိနေတာအဲ့ဒီမှာသင်္ကန်းကျောင်းတွေကယာချီပြီးရှိနေချုံဝင်ကြီးလည်းကျဲရင်အဲ့တော့ဒီကာလအကြောင်းကိုသွားပြီးတော့ဟိုရှိခေကဥပုပ်တိလစောက်တည်တယ်ဆိုရင် အမျိုးသားများဟာတိလစောက်တည်ပြီးရင်အိမ်ပြန်ပြီးအိတ်ကလားမအိတ်ဘူးလားအိတ်ဘူးအခုကတည်းကကြီးတွေတခါတိလယူပြီးတရားဝတ်ပြီးတာနဲ့အတင်းဒုံဆင်းတာ ကြောင်းမြန်အဲ့မှာခပန်းလေးကောင်းအောင်ပြီးအေးရကြမယ်မရှိဘူးတခါလေတုံးစင်းဟိုမှာရှေးခေတ်ကဘုန်းကြီးတို့ဟိုတောရွာတွေမှာလည်းပဲပေါ့အခုမရှိတော့ပါဘူးရှေးခေတ်ကဘုန်းကြီးတို့ငယ်စဉ်တုန်းကဆိုရင်အမျိုးသားဖြစ်တဲ့ပုဂ္ဂိုလ်တွေကဥပုသ္တိလဆောက်တည်ပြီးပြီဆိုရင်မပြန်တော့သူတို့ကြောင်းမှာပဲညအိတ်တယ်ညအိပ်ပြီးမနေ့ကျမှအဲ့ဒီမှာပြန်သွားကြအခုဒီမှာမောင်ကန်လဟာလည်းပဲဥပုသ္တိလဆောက်တည်သွားတယ်ဆိုတော့ तू ကညပြန်လာလို့မရဘူးကြောင်းမှာအိတ် အဲ့မှာကြောင်းကြိုကြောင်းကြမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကညံ့ညံ့မှာတရားဟောပေးဒါပေမဲ့လို့အဲ့ဒီမှာမောက္ကလကတန်ခါးရင်မရှိတဲ့အကြောင်းမှာသွားပြီးတော့အဲ့ဒီကြောင်းလွတ်တစ်ကြောင်းမှာသွားပြီးအေးမနေ့ကျတော့စောစောအိယာကထထပြီးတဲ့ကမြတ်စွာဘုရားနဲ့တကွတန်ခါးတော်များမိမိတို့အိမ်ကိုရာဟုစားပုံပေးကြွတဲ့အခါကလကြတော့အဲ့ဒီမှာမောက္ကလနောက်ကလိုက်လာဖခင်အနာရဘိတထေကြီးကလေခလန်းလန်းကကိုကအိမ်ကထွက်ပြီးတော့ကြည့် မြတ်စွာဘုရားနဲ့တကွသံဃာတော်တွေကြိုရင်းသားမောင်ကလကိုလည်းပဲအကဲခံရင်အဲ့ဒီမှာဝေးကနေလှမ်းပြီးကြည့်နေတာသားတော်မောင်ကနောက်ကနေလိုက်လာတယ်သံဃာတော်တွေရဲ့နောက်ကအဲ့ဒီမှာနောက်ကပါလာတဲ့သားရဲ့သွားပုံလာပုံကိုကြည့်ပုံရှုပုံကိုကြည့်ပြီးတော့ငါသားဒီနေ့တရားမရသေးဘူးဘုန်းကြီးတို့ယောဂီများရှုမှတ်မှုတတိလွတ်တာမလွတ်တာကိုတတိရှိပြီးပုဂ္ဂိုလ်ကသိသလားမသိဘူးလား ယောဂီအသစ်တွေရှုမှတ်မှုလွတ်နေတာကိုယောဂီဟောင်းကကြည့်လိုက်တာနဲ့သိနိုင်သလားမသိနိုင်ဘူးလားသိနိုင်တယ်အခုဒီမှာအရိယာဖြစ်တဲ့အနာရဝိတထေကြီးကဟိုမှာတားဖြစ်တဲ့မောင်ကန္နသွားပုံလာပုံကိုကြည့်ရင်းနဲ့ပဲငါတာဘာမှမသိသေးဘူးတရားမရခဲ့သေးဘူးတရားမတွေ့ခဲ့သေးဘူးဆိုတာသိလိုက်တယ်အဲဒီမှာအိမ်ကို ရောက်ပြီဆိုတဲ့အခါကလည်းကြတော့ဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကချော့မော့တာပေါ့လေသားလေးကို အဲဒီမှာဥပုပ်တေတရင်တိကြီးကိုလည်းပဲရာကိုစွမ်းတွေးကြပါအောင်ဟိဘာဟိညာဟိပေါ့လေအဲဒီမှာပြောရခါကလကြတော့မောင်ကလကအဖေအဖေကလေးတိုင်းပဲမလို့အတပြာတောင်းတယ်ကဲပါရပါပြီဆိုပြီးအတပြာတို့ပေးရတယ်အဲဒီမှာအတပြာတို့ပေးမှရာကိုစွမ်းဖုံပေးတယ်ရာကိုစွမ်းစားအဲ့ဒါနဲ့သားလေးဒီမှာတရားမရသေးဘူးဆိုတာသိတယ်စိတ်သူ့ရဲ့အပူတော့ကငြိမ့်ပြီလားမငြိမ့်သေးဘူးလားမငြိမ့်သေးဘူးဒါပေမဲ့လို့အတင်းတိုက်တွန်းလို့ရော ရပါမလားအခုဒီခေတ်ကကလေးတွေကိုခွန်ကြီးတို့မိဘများအတင်းဇွတ်တရော့ကိုဖြစ်ချင်တာကိုဇွတ်တရုတ်တိုက်တွန်းလို့မရဘူးနော်အဲ့ဒီမှာသားသမီးနဲ့နားလည်မှုရအောင်ပြုလုပ်ဖို့အရင်လုပ်ဖို့မလိုအပ်ဘူးလားအေးနားလည်မှုရအောင် အပေးယူအတိပထမဦးဆုံးလုပ်အောင်အခုဘုန်းကြီးတို့ယောဂီများကအပေးယူတယ်ပြီးတော့မရှိဘူးကိုခိုင်းတာကိုကမိဘပဲ ဟာကိုခိုင်းတာကိုလောက်ရမယ်သာသမီကလိုက်နာရမယ်ဆိုတဲ့စိတ်ကြီးကအဲ့ဒါအမြဲတမ်းကောင်းမော်တတ်တာကောင်းမော်တင်ထားတော့အဲ့ဒီမှာသာသမီတွေပေါ်မှာခါတဲ့အမိတ်နဲ့အဲ့ဒါဖေးကခိုင်းတာပဲလူကြီးကခိုင်းတာမိဘကခိုင်းတာနားထောင်ရမယ်ဆိုတာမျိုးကိုတခါတရသေးကြီးမှတ်တာအဲ့တော့နားထောင်ရမှာမှန်ပေမယ်လို့လည်းပဲနားထောင်ခြင်းအောင် ပြောဖို့ရောမလိုအပ်ဘူးလားလိုအပ်တယ်မိဘများနားထောင်ခြင်းအောင်ပြောတတ်ဖို့လည်းလိုအပ်သေးတယ်တာသမီလိုက်နာခြင်းအောင်ပြောတတ်ဖို့လည်းလိုအပ်သေးတယ် တကယ်လို့သာမလားမပြောတတ်လို့ရှိရင်ဘုန်းကြီးတို့မြန်မာနိုင်ငံမှာတော့ဒီဥပဒေကမရှိဘူးဟိုအနောက်နိုင်ငံတွေကြတော့ဥပဒေရှိတယ်လွတ်လပ်ခွင့်တကိုယ်ရင်လွတ်လပ်ခွင့်နေပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာ မရှိဘူးလားလူကြီးတွေမှာရှိတယ်လို့လူငယ်လေးတွေကလေးတွေမှာရောလွတ်လပ်ခွင့်မရှိဘူးလားအေးကလေးရဲ့လွတ်လပ်ခွင့်ကိုဘုန်းကြီးတို့ဒီအစ်စ်တိုင်းလို့ဒါမလုပ်ရဘူးဒီလိုမနေရဘူးဒီလိုမသွားရဘူးဒီနေရာဘာမလုပ်ရဘူးဆိုပြီးတော့ မိဘကချုပ်ချယ်လို့ရှိရင်သူ့ရဲ့လွတ်လပ်ခွင့်ကိုပိတ်ပင်တဲ့ဥပဒေနဲ့ညှိကနာမညှိဘူးလားညှိနေတယ်အေးသာသမီကိုပြောလို့မရလို့ဆိုပြီးတော့များသွားပြီးလက်ကသွားပြီးမရိုက်လိုက်နဲ့နော်ရိုက်လိုက်လို့ကတော့သာသမီကတခါလဲဖုံးဆက်ခေါ်လိုက်ရင်ချက်ချင်းအချုပ်တဲခံရမယ်အချုပ်ချခံရမိဘလည်းမရအောင်ဟိုမှာ မိဘလည်းမရအောင်ဒါကြောင့်မို့ဟိုမှာက အမိန့်ကြီးနဲ့ငါလူကြီးငါမိဘငါခိုင်းတာလောက်ရမယ်ဆိုတာမျိုးမရှိဘူးဟိုက အေးဘုန်းကြီးတို့ဒီမှာမြန်မာနိုင်ငံထဲမှာတော့ဗုဒ္ဓဘာသာမှာတော့ဖြင့်အဲ့လိုမိဘရဲ့စကားကိုနားထောင်ရမယ်လူကြီးရဲ့စကားကိုလိုက်နာရမယ်လူငယ်တွေကအားလုံးနာယူရမယ်ဆိုရင်အဲ့ဒီမှာယဉ်ကျေးမှုရှိရှိတဲ့အတွက်ကြောင့်အဲ့ဒီလိုအဲ့ဒီစကားနဲ့တခါလေဆွဲဆွဲမြေမြေကြီးကင်ထားပြီးတော့အပေါ်စီးအနိုင်ယူတဲ့အကျင့်ကိုလည်းပဲလူကြီးပိုင်းဆံရမိဘပိုင်းဆံရကဖျောက်ဖို့ရအချိန်တန်ပြီနားလေအောင်တာသမီနဲ့ညှိနှိုင်းဆွေးနွေးဖို့လိုအပ်ပြီ သားသမီးကိုနားလည်အောင်ပြောတတ်ဖို့လိုအပ်ပြီးနားလည်အောင်ဆုံးမတတ်ဖို့လိုက်နာခြင်းအောင်ဆုံးမတတ်ဖို့လိုအပ်ပြီးမိမိကမိဘပဲဆိုပြီးတော့အနံယူတဲ့အလေးအကျင့်တွေကိုဖြောင်းရမယ်အခုဒီမှာဖခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာသားသမီးပဲငါခိုင်းတာလိုရမယ်ဆိုတဲ့မခိုင်းဘူးကြည်နာသမီးတစ်ချိန်ကြီးလုံးဝမခိုင်းဘူးအချိန်ခံကိုစောင့်စောင့်ပြီးနောက်တစ်ချိန်ကာလကငွေလိုချင်လို့တောင်းတဲ့အခါကျတော့မှဟောဖခင်ဖြစ်တဲ့ပုဂ္ဂိုလ်ကငါသားကြီးကဲသားနဲ့အဖေနဲ့အပေးယူတစ်ခါလောက်ကြအောင်ဆို တန်းဘလောက်လိုချင်တာလဲဘလောက်လိုချင်လဲကြားမယ်ငါသားလိုချင်တာတက်ပိုရမယ်ကဲငါသားဒီကနေ့ဥပုံဆောင်သွားအောင်ဒီနေ့ဥပုံဆောင်ရင်တော့သားကြီးဒီတိုင်းနဲ့တော့မရအောင်မြတ်စွာဘုရားဟောတဲ့တရားလေးကိုငါသားတကားထာလောက်အဖေကိုပြန်ဟောပြအဲ့လိုအဖေကိုပြန်ဟောပြနိုင်လို့ရှိရင်ငါသားလိုချင်တာထက်အဖေကပို့ပေးမယ်ခေကွန်အတရားတစ်ထောင်ထိအောင်ပေးမယ်ငါသားဟာတကယ်လားတကယ်ကိုပေးမယ် တာရည်ဆိုတော့ကဲဒီလိုဆိုရင်ကျွန်တော်သွားမယ်ဟိုအရင်တစ်ခေါက်လို့လွတ်တဲ့ကြောင်းကြီးကြောင်းကျူကြောင်းကြားဝင်ပြီးတော့အိပ်ပြီးပြန်လာလို့ဖြစ်ပါမလားအဲ့ဒီတော့မြတ်စွာဘုရားရဲ့တရားတော်ကိုဒီကာလနာရတယ်နာတဲ့ကံမှာလည်းပဲအဖေကိုပြန်ဟောရမှာဆိုတော့ဟိုငေးဒီငေးဟိုတွေးဒီတွေးပေါ့ပေါ့ဆန်းဆန်းနာလို့ရပါမလား မြတ်စွာဘုရားဟောလိုက်တဲ့သကလုံးတိုင်းသကလုံးတိုင်းကိုတိတိကျကျမှတ်မှတ်သားသားစူးစူးဆိုင်ဆိုင်မနာရဘူးလားအဲဒီမှာစူးစူးဆိုင်ဆိုင်မှတ်မှတ်သားသားနာတော့မြတ်စွာဘုရားကလည်းပဲတခါတည်းတလုံးချင်းတလုံးချင်းဒါနကထာသီလကထာတေကကထာမေကကထာကမ္မနအာရိနဝကထာစသည်ဖြင့်အဲဒီမှာဒေသနာကိုအစဉ်အတိုင်းမြတ်စွာဘုရားဟောဟိုကလည်းပဲတေချာမှတ်သားပြီးတော့နာယူနေတယ်ဒီကတာလေးမှတ်မိမယ်ကြံလိုက်မြတ်စွာဘုရားကတခါတည်းနောက်တစ်ပုတ်ကူးသွားလိုက် ဒီကတာလေးမှတ်မိမယ်ကြံလိုက်နောက်တစ်ပုဒ်ကိုသွားလိုက်ဆိုမှတ်မှတ်သားသားနားနေတာဆိုတော့မြတ်စွာဘုရားဟောတဲ့တရားတိုင်းတရားတိုင်းကိုသဘောအတိတ်ပဲတွေနားလေသလားနားမလဲဘူးလားတရားသိတယ်ဆိုတာဒါပဲတရားတွေ့သွားပြီလေတရားတွေသိသွားပြီလေမြတ်စွာဘုရားဟောတဲ့မြတ်တရားသဘောတွေကိုသူပတ်မယ်အဲ့ဒီမှာမြတ်စွာဘုရားဟောတဲ့တရားကိုနားကနာပြီးခန္ဓာညာသွင်းပြီးတော့နှလုံးသွင်းသွားတာ ဘုရားရှင်ရဲ့တရားလေးဆုံးရောအဲ့ဒီမှာသောတပတ္တိမဉ္ဇဉ်ပူညာဆက်ရောက်ပြီးတော့အဲ့ဒီကာလတထေတာလေးဟာသောတပန်အရိယာဖြစ်သွားတယ်။ဘာဖြစ်သွားလဲ။သောတပန်ဖြစ်သွားပြီဆိုတော့ဘုရားတရားတန်ခါယရဏသုံးပါးရဲ့ပုံမှာကြီးညိုစိတ်တွေအာသေးလာသလားအာကောင်းသွား။အာကောင်းသွားတယ်။ဒီသောတပန်ဖြစ်သွားတဲ့ပုဂ္ဂိုလ်ဟာတရားနဲ့ကင်းကွာလို့ရသေးလား။လုံးဝကိုမရတော့။အဲ့ဒီမှာ ဟိုကနေပြီးတော့မနဲ့အာယုန်ကျင်းတို့လင်းလို့ဘုရားအမှုရှိတဲ့တန်ဃာတော်တွေအနာရမိတထင်းရဲ့အိမ်ကိုအာယုန်စွာဖုံးပေးကြွလာကြတယ်အဲ့ဒီမှာနောက်ကပန်လာတဲ့သားကိုအဝေးကနေလှမ်းပြီးတော့ကြည့်လိုက်တာဒီနေ့ငါတန်းဟန်ကြပြီတရားတွေ့သွားပြီကဲဟိုကသားကိုအဝေးကနေကြည့်လိုက်တာနဲ့တရားရခဲ့ပြီတရားမရခဲ့သေးဘူးဆိုတာမှတ်ဆလို့ရသလားမရဘူးလားကဲဘုန်းကြီးတို့ယောဂီများ ရိတ်တာက ပြန်သွားရင်အင်္ဂါပုဂ္ဂိုလ်ဟာပြန်လာပြီအမေတော့ပြန်လာပြီဖေတော့ပြန်လာပြီဘယ်နဲ့လဲဒီတစ်ခေါက်တရားလေးရခဲ့လားမရခဲ့ဘူးလားကြည့်လိုက်တာနဲ့ပဲတကယ်တမ်းအထုတ်ထားပြီးသားပုဂ္ဂိုလ်ဆိုရင်အကဲခတ်လို့မရနိုင်ဘူးလားကဲအိမ်ပြန်ရောက်လို့အထုတ်ကလေးချချပြီးအမောတောင်မဖြေသေးဘူးဟဲ့ဘသူပဲသွားကြည်စမ်းအိတ်ဒီလိုပဲငါမရှိနေလို့ဒီလိုပဲနေကြတာလား ဘယ်နဲ့လဲတရားတွေပြနေပြီထင်တယ်တရားတွေပြနေပြီထင်တယ်အဲ့ဒီမှာတခါလေဘလူကကတော့မယ်ဆိုရင်ဒီပုဂ္ဂိုလ်တရားတွေ့ခဲ့သလားမတွေ့ခဲ့သေးဘူးလားတို့အမူအရာကနုညံ့နေသလားကြမ်းထမ်းနေသလားဟေးကြမ်းထမ်းနေပြီသူ့ရဲ့အမူအရာတွေအပြောဆိုတွေအနေထိုင်တွေအဲ့ဒီလိုကြမ်းထမ်းနေပြီဆိုရင်ဘလို့မှမဟုတ်သေးဘူးခေါင်းကရမ်းခေါင်းရမ်းတာမှတာတာလေးမရမ်းနဲ့မျက်နှာကိုနောက်ကျောရောက်အောင်ရမ်းပလိုက် ဟုတ်ကောမဟုတ်ခဲ့သေးဘူးသူ့အမူအရာလေးကြည့်လိုက်တာနဲ့အခုကြည့်လေကံလန့်ရဲ့အမူအရာလေးကိုကြည့်လိုက်တာနဲ့သူတတိလွတ်သလားမလွတ်ဘူးလားတရားတွေ့နေတဲ့ပုဂ္ဂိုလ်တရားရနေတဲ့ပုဂ္ဂိုလ်ဟာဘယ်နေရာမှတတိမလွတ်တော့ဘူးလွတ်လို့ကိုမရတော့အဲ့လိုကိုတတိမြဲသွားတာအခုမြင်တာနဲ့ကိုအကဲခတ်လို့ရနိုင်တယ်တရားတွေ့ရတဲ့ပုဂ္ဂိုလ်ဟာဒါကြောင့်ရိတ်တာကပြန်လာတဲ့ပုဂ္ဂိုလ်တွေကိုဒီမှာအိမ်မှာရောက်နေတဲ့ပုဂ္ဂိုလ်ဟာအကဲခတ်ကြည့်ပါသူ့ဟာသူဉာဏ်စင်နေ အကျင့်တရားနာခဲ့နာခဲ့အဲ့ဒီပုဂ္ဂိုလ်စိတ်နေစိတ်ထားမပြောင်းလဲသေးရင်ဒီပုဂ္ဂိုလ်တရားတွေ့သလားမတွေ့သေးဘူးလားတရားရခဲ့သလားမရခဲ့သေးဘူးလားမရခဲ့သေးဘူးဒါသူ့ရဲ့အမှတ်ကြောင့်ပဲသူ့ရဲ့အနေထိုင်နဲ့သူ့ရဲ့ပြောဆိုသူ့ရဲ့စိတ်နေစိတ်ထားယောဂီတို့ခံမှန်းကြည့်တယ်တရားတွေ့တာ မတွေ့ရမှတ်ကြောက်ပဲအဲ့ဒီမှတ်ကြောက်လေးနဲ့သာတင်ကြည့်လိုက်တင်ကြည့်လိုက်ရင်ဒီပုဂ္ဂိုလ်မဟုတ်သေးဘူးသူကသူညာစဉ် တစ်ချိန်မကဘူးအကျင့်တရားနာခဲ့ပြီစီသူတရားတွေအာထုတ်တာတစ်နှစ်မကဘူးနှစ်ပေါင်းတရားအာထုတ်ပြီစီသူ့ရဲ့စိတ်နဲ့စိတ်ထားရောသူ့ရဲ့အမှုအကျင့်တွေရောဘာတစ်ခုမှပြောင်းလဲမှုမရှိရင်တရားတွေ့ခဲ့သလားမတွေ့ခဲ့သေးဘူးလားအခုကြည်သန်းကာလမြတ်စွာဘုရားရှင်ရဲ့တရားကိုမြတ်စွာဘုရားတည်းဟူသောသူတော်ကောင်းကြီးကိုအမိကိုမရဘူးလားကဲဖခင်ကြီးတည်းဟူသောအရိယာသူတော်ကောင်းကြီးကိုအမိကိုမရဘူးလား ကဲအဲ့ဒီလိုအမိကိုရပြီးတော့ခုမြတ်စွာဘုရားဟောတဲ့သူတော်ကောင်းဟောတဲ့တရားကို သူရိုရိုသေးသေးမှတ်မှတ်သားသားမနာကြဘူးလားကဲအဲ့လိုရိုရိုသေးသေးမှတ်မှတ်သားသားနာကြားကျင့်ပွားတဲ့တွေ့သူတော်သောတာပန်ဖြစ်သလားမဖြစ်ဘူးလားညာဒါကြောင့်မို့တတ္တမတဝနာသောတာပတ္တိယင်္ဂဗန္တိဘုံတော်နေဝံထုံးလင်းတတ်ပါတော်မူ၏သောမြတ်စွာဘုရား တထမတဝနာသူတော်ကောင်းတို့ဟောကြားတဲ့တရားတော်ကိုရိုရိုသေးသေးမှတ်မှတ်သားသားကြားနာရခြင်းသည် သောတာပတိယေငံသောတာပန်ဖြစ်ခြင်း၏အကြောင်းအင်္ဂါပါပေသည်ဣတိဤသို့အဝေါစာကောင်းစွာ မသွေးလျောက်ထားပါပေတတိနောက်တစ်ခါနံပါတ်3ယောနိသော မနတိကာရောသောတာပတိယေငံ မိမိနာကြားထားတဲ့တရားတွေနဲ့စပ်လို့တင့်လျော်သောအားဖြင့်နှလုံးသွင်းရမယ်။မှန်မှန်ကန်ကန်နှလုံးသွင်းရမယ်။ဒီနေ့နှလုံးသွင်းမှန်ရမယ်။ဘာမှန်ရမှာလဲ။မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတပ်ပေသင်္ခါရအနိစ္စယုံနာဓမ္မသင်္ခါရတရားတွေမြဲတယ်ဟောသလားမမြဲဘူးဟောသလား။ အေးမိမိကဒီမှာမြတ်စွာဘုရားကဒီယုတ်တရားနံတရားတွေမမြဲဘူးလို့ဟောထားတယ်အခုမိမိကဟာယုတ်တရားနံတရားတွေမမြဲဘူးလို့ဆိုပါရဲ့ဒါပေမဲ့ဒီယုတ်ကြီးကမွေးတော့မှလည်းဒီတိုင်းပဲအခုလည်းဒီတိုင်းပဲမနေ့ကလည်းဒီတိုင်းအခုလည်းဒီတိုင်းပဲယုတ်ကြီးကမြဲနေပါလားလို့ဒါနှလုံးသွင်းရင်ဒီတိုင်းနှလုံးသွင်းခဲ့ရင်မှန်သလားမှားသလားနှလုံးသွင်းမှားနေပြီအေးစိတ်နဲ့နေရတော့အမျိုးမျိုးပြောင်းနေတယ်ဆိုတာဟုတ်ပါရဲ့ဒါတစ်ခုပြီးတစ်ခုပြောင်းနေတယ်ဟုတ်တယ် ဒီရုပ်ကြီးကတော့မွေးတွေကဒီတိုင်းပဲလို့သွားပြီးတော့မြဲတဲ့အနေအားဖြင့်သွားပြီးတော့နှလုံးသွင်းနေရင်အဲ့ဒီပုဂ္ဂိုလ်ရဲ့နှလုံးသွင်းဟာဘာဖြစ်သွားလဲမှန်သွားပြီတပ်ပေသင်္ခါရဒုက္ခတဲ့ယုံနဲ့ဓမ္မသင်္ခါရတရားတွေကိုမြတ်စွာဘုရားချမ်းသာဟောသလားဆင်းရဲဟောသလားဒီယုံနာဓမ္မသင်္ခါရတရားတွေဟာဆင်းရဲကြီးတယ်ပဲယုတ်တရားနံတရားတွေဟာဆင်းရဲကြီးတယ်ပဲလို့မြတ်စွာဘုရားဟောတယ်အခုမိမိကဟောဆင်းရဲတဲ့အခါဆင်းရဲတယ်လို့ အမလီကောင်းတာလေးတွေခံစားနေရတော့လေချမ်းသာတာပဲဒီခန္ဓာကြီးရနေလို့ငါဒီလိုခံစားမှုတွေဒါတွေကိုခံစားနေရတာဒီလိုငါးပြန်အာယုန်တွေကာမဂုဏ်တွေငါခံစားခွင့်ရနေတာဒါချမ်းသာနေတာပဲလို့ချမ်းသာတဲ့အနေအားဖြင့်သူယူဆနေပြီဆိုရင်သူ့ရဲ့နှလုံးသွင်းဟာမှန်သလားမှားသလားနှလုံးသွင်းမှားနေပြီအဲ့လိုနှလုံးသွင်းမှားနေနှလုံးသွင်းမမှန်ကံကိုနှလုံးသွင်းမှားတပ်ပေဓမ္မအနတ္တ ယုံနာဓမ္မသင်္ခါရတရားတွေဟာအစိုးရသလားအစိုးမရဘာတစ်ခုမှကိုဖြစ်ခြင်းတယ်လို့မဖြစ်ဘူးသူသဘောတိုင်သူဖြစ်နေလို့အစိုးမရတဲ့အနတ္တတရားတွေဒါကိုမိမိကကိုပိုင်တယ်ကိုဆိုင်တယ်ကိုဖြစ်ခြင်းတယ်လို့ဖြစ်တယ်ကိုလုပ်ခြင်းတယ်လို့လုပ်လို့ရတယ်ကိုစိတ်လေးကိုပိုင်ပါတယ်ကိုနိုင်ပါတယ်ဒီခန္ဓာကိုယုတ်ကြည်လေကိုပိုင်တယ်ဆိုရဲအနေအားဖြင့်သွားပြီးတော့ယူဆပြောဆို နေပြီဆိုရင်နှလုံးသွင်းမှားတာလားမှန်တာလားဗျာဒီဒီတော့ နှလုံးသွင်းမှန်ရမယ်ဆိုတာဘုန်းကြီးတို့ယောဂီများနှလုံးသွင်းမှန်တယ်ဆိုတာမြတ်စွာဘုရားကမမြဲဘူးလို့ဟောထားတယ်။အဲ့ဒီမမြဲတဲ့တရားကိုမမြဲတဲ့အနေအားဖြင့်ဆင်ကျင်တာသိတာ။တေချာဆင်ကျင်ကြည့်ရုပ်တရားတွေမမြဲဘူးဆိုတာကိုတေချာနှလုံးသွင်းကြည့်။နှလုံးသွင်းကြည့်ရင်ယုံနာရုပ်တရားတွေဟာတခါတည်းဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက် တခါလဲအဟောင်းပြက်သွားလိုက်အသက်လေးအစားထိုးလာလိုက်အဟောင်းပြက်သွားလိုက်အသက်သေးအစားထိုးလာလိုက်ဆိုတော့မြဲတယ်လို့ထင်ရတကယ်တော့ကိုယ်ကဖြစ်ပြနေတဲ့တရားတွေမြင်လို့လားမမြင်လို့လားမမြင်သေးလို့မမြင်သေးတဲ့အတွက်ကြောင့်မို့ကိုကမြဲတဲ့အနေအားဖြင့်သွားပြီးတော့နှလုံးသွင်းမိတာဒါကြောင့်မို့နှလုံးသွင်းမှန်တယ်ဆိုတာမြတ်စွာဘုရားကမမြဲဘူးလို့ဟောတာအဲ့ဒီမမြဲတဲ့တရားကိုမမြဲတဲ့အနေအားဖြင့်ဆင်ကျင်တာသိတာဆင်ကျင်ရင်းနဲ့သိသွားတာ ဆင်းရဲတဲ့တရားကိုဆင်းရဲတဲ့အနေအားဖြင့်ဆင်ကျင်တာသိတာအေးအစိုးမရတဲ့သဘောကိုအစိုးမရတဲ့အနေအားဖြင့်ဆင်ကျင်တာသိတာကိုဒါနှလုံးသွင်းမှန်တယ်လို့ခေါ်တယ်မမြဲတာကိုမမြဲတဲ့အတိုင်းသိလိုက်တာဆင်ကျင်လိုက်တာဆင်းရဲတာကိုဆင်းရဲတဲ့အနေအားဖြင့်ဖြစ်ပေါ်လာအောင်ဆင်ကျင်ပြီးနှလုံးသွင်းတာအစိုးမရတာကိုအစိုးမရတဲ့အနေအားဖြင့်ဆင်ကျင်ပြီးနှလုံးသွင်းတာအဲဒီလိုဆင်ကျင်နှလုံးသွင်းပြီးသိတာကိုနှလုံးသွင်းမှန်တယ်ခေါ်မလားနှလုံးသွင်းမှားတယ်ခေါ်မလား ဒီတော့နှလုံးသွင်းမှန်မှလည်းပဲဘုန်းကြီးတို့ယောဂီများသီလသမာဓိပညာဆိုတာဖြစ်တယ်နှလုံးသွင်းမှန်မှသီလသမာဓိပညာဆိုတဲ့မဲ့ခင်တွေဖြစ်နိုင်တာနှလုံးသွင်းမမှန်ရင်မဲ့ခင် ဖြစ်နိုင်ပါမလားဒီသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်ဒါအချင်းချုပ်ပြောတာအကျယ်ချက်လိုက်ရင်မဲ့ခင်ဘယ်နှပါလဲ၈ပါးအဲ့ဒီမဲ့ခင်၈ပါးကိုခြုံလိုက်လို့ရှိရင်ဘယ်နှပါလဲ 3ပါးသီလမေခင်က3ပါးတမာရီမေခင်က3ပါးပညာမေခင်က2ပါးပေါင်းလိုက်ရင်မေခင်ကဲဒီတော့အဲ့ဒီသီလတမာရီမေခင် တရားတွေပွားမှယောဂီပုဂ္ဂိုလ်ဟာဝိပဿနာဉာဏ်ဤဖြစ်မှာဟုတ်တယ်မဟုတ်လားဒီမေခင်တရားတွေပွားများရင်ယုံနာဖြစ်ဖြစ်ကိုသိမြင်နိုင်တဲ့ဝိပဿနာဉာဏ်ဤမဖြစ်နိုင်ဘူးလားဒီဉာဏ်လေးရင့်ကျက်ပြည့်စုံရင်မဉ္ဇဏ်ပူညာဆက်ရောက်ပြီးတော့သောတပန်အရိယာရောမဖြစ်နိုင်ဘူးလား ကဲဒီတော့နှလုံးသွင်းမှန်ကန်ခြင်းသောတာပန်ဖြစ်ခြင်းရဲ့အကြောင်းဟုတ်သလားမဟုတ်ဘူးလားဒါကြောင့်ယောနိသောမရဏိကာရောသောတာပတ္တိယင်ကံဗန္တိဘုံတော်နေဝထုံးလင်းတပ္ပတော်မူ၏သောမြတ်စွာဘုရားယောနိသောမရဏိကာရောတင့်လျော်သောအားဖြင့်နှလုံးသွင်းဆင်ခြင်ခြင်းသည်သောတာပတ္တိယင်ကံသောတာပန်ဖြစ်ခြင်း၏အကြောင်းအင်္ဂါပါပေတည်းနောက်တစ်ခါနံပါတ်၄ကပါလဲ ဓမ္မနုဓမ္မပฏิပတ်တိသောတာပတ္တိယင်္ဂဟုတ်ပြီနံပါတ်1သူတော်ကောင်းကိုလည်းအမိခိုရပြီသူတော်ကောင်းများဟောကြားတဲ့တရားကိုလည်းနာကြားရပြီနာကြားထားတဲ့တရားတော်တွေကိုတိုင်လိုက်အတိုင်းလည်းပဲနှလုံးသွင်းမှန်ကန်နေပြီအဲ့ဒီမှန်ကန်ထားတဲ့နှလုံးသွင်းထားတဲ့အတိုင်းဒီမဲ့ခင်တရားတွေကိုမိမိကဆရာသမားညွှန်ပြတဲ့အတိုင်း လောကုတ္တရာတရားကိုပါအားလျော်တဲ့တတိပဌာန်ဒီမဲ့ခင်အကျင့်မြတ်တရားတွေကိုအချိန်နဲ့တပြေးညီကျင့်ပွားအားထုတ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်သောတာပန်ဖြစ်နိုင်သလားမဖြစ်နိုင်ဘူးလားအာမထုတ်ခဲနဲ့တော့သောတာပန်ဖြစ်ပါမလားဘုန်းကြီးတို့ကျမ်းဂန်များမှာဖွင့်ပြပါတယ်တရားနာပြီးသောတာပန်ဖြစ်တယ်ဆိုတာတဲ့နာပြီးလို့ဖြစ်သွားတာမဟုတ်ဘူးတဲ့နာပြီးရင် အဲ့ဒီနာထားတဲ့အတိုင်းပဲတခဏတာနှလုံးသွင်းပြီးတော့ရှုပွားလိုက်တာခန္ဓာမှာနှလုံးသွင်းပြီးတော့ရှုပွားလိုက်တဲ့အခါမှာအဲ့ဒီမှာသောတာပန်ဖြစ်တယ်သောတာပန်အရိယာဖြစ်နိုင်တော့တဲ့အားကောင်းတဲ့ပုဂ္ဂိုလ်ကသောတာပန်တဂရကဖြစ်နိုင်တော့တဲ့ဉာဏ်အားတွေကောင်းတဲ့ပုဂ္ဂိုလ်ကတဂရကအနာယန္တာတိဖြစ်တာဒါကြောင့်ဘုန်းကြီးတို့ယောဂီများမကျင့်မဲမပွားဘဲနဲ့တော့သောတာပန်ဖြစ်ပါမလား ဒီကျင့်ပွားနိုင်ဖို့အတွက်နိလန်မှန်ကန်စွာသိဖို့မလိုဘူးလားသိဖို့လိုတဲ့အတွက်ဆရာကောင်းတမကောင်းသူတော်ကောင်းထံမိဝဲချင်းကပ်ဖို့မလိုဘူးလားဟေးသူတော်ကောင်းထံစိတ်ကပ်ရမယ်ဆိုတာတခဏလေးလားအမြဲလားခဏလေးစိတ်ကပ်ပြီးတော့နီးရပြီဆိုပြီးသွားဟိုတယောက်ကဟိုတပုတ်ဟိုပုဂ္ဂိုလ်တယောက်ကဟောလိုက်ပြန်ဟာပထမတော့ကဒီလိုဟာအခုဒီလိုဖြစ်သွားပြန်ပြီသွားပြန်ပြီဝေတိဝေဝါးတွေဖြစ်ကုန်ပြန်ပြီ အာနောက်တစ်ခါဆရာတယောက်ကိုသွားချင်းကလိုက်ပြန်ပြီသွားပြီးဝေတိဝေဝါတွေဖြစ်ပြန်ပြီအားလုံးဟာတခါနဲ့ပြောင်းဆန်ပြီးတော့ဟိုဟာလူလူဒီဟာလူလူနဲ့တခါနဲ့တရားနိလန်းကိုတခါလိုက်ပြီးရှာနေရပြီဆိုတဲ့ကောဒီပုဂ္ဂိုလ်ဟာနိမှန်ရလို့လားမရသေးလို့လားဟိုပုဂ္ဂိုလ်ဟောတာဟုံလို့လို့ဒီပုဂ္ဂိုလ်ဟောတာမှန်လို့လို့ဟိုဒီနိလန်းကဟုတ်တယ်လို့လို့ဟိုနိလန်းကဟုတ်တယ်လို့ဆိုရင်အဲ့ဒီပုဂ္ဂိုလ်သူ့ကိုယ်တိုင်တရားတွေ့နေပြီဆိုတာဟုတ်သလားမဟုတ်ဘူးလား တရားတွေ့နေပြီလားပုဂ္ဂိုလ်ကတခြားနည်းလိုက်ဖို့လိုသေးလားတခြားနည်းရှာဖို့လိုသေးလားမလိုတော့ဘူးလေရှာနေရတယ်ဆိုတဲ့ကူကသူတရားတွေ့လို့လားမတွေ့သေးလို့လားမတွေ့သေးလို့ဝေတိဝေဝါဖြစ်နေတာဒါကြောင့်အခုသူတော်ကောင်းကိုမိဝဲစိတ်ကတ်တယ်မိဝဲစိတ်ကတ်ပြီးသူတော်ကောင်းတွေဟောတဲ့တရားကိုနားတယ်နားကြပြီးတော့အဲ့ဒီတရားကိုကိုပြန်ပြီးဆင်ញင်တဲ့နှလုံးသွင်းတယ်ဒါမှန်ပြီလို့ကိုယ့်အကိုဆုံးဖြတ်ချက်ချပြီးပြီဆိုရင်အဲ့ဒီတရားတော်တိုင်းလိုက်နာပြီးကျင့်သုံးပါဟုတ်တယ်မဟုတ်လား အဲ့လိုကျင့်သုံးပွားများအားထုတ်ရင်အဲ့ဒီပုဂ္ဂိုလ်သောတာပန်ဖြစ်နိုင်သလားမဖြစ်နိုင်ဘူးလားဒါကြောင့်ဓမ္မနုဓမ္မပฏิပတ်တိသောတာပတ္တိယင်္ဂန္တိဒီနေ့ရှင်မင်းဝန်သာသနာရိပ်တံမှာအားထုတ်နေကြတာဟာဒီလောကုတ္တရာတရားကိုပါအားလျော်တဲ့တတိပဋ္ဌာန်မဲ့ခင်အကျင့်တရားတွေကျင့်နေတာမဲ့ခင်တရားတွေပွားနေတာဘာတရားတွေပွားနေတာလဲအေးမဲ့ခင်တရားတွေကို တခဏလေးပွားတာလားအချိန်နဲ့တပြေးညီလား နားချိန်ဟာ၄နာရီချံကြံတဲ့အချိန်နေပါလုံးနေကြတယ်ရှုပွားအားထုတ်နေကြတယ်အဲဒီလိုအချိန်နဲ့တပြင်းညီရှုပွားအားထုတ်လို့မိမိကလည်းပါရမီလည်းပြည့်စုံမယ်ကိုကို၌ကလည်းကြိုးစားအားထုတ်တယ်ဆိုရင်တထိုင်အတွင်းတရားအတွင်းတလန့်အတွင်းတရားရနိုင်သလားမရနိုင်ဘူးလားသောတာပန်ဖြစ်နိုင်သလားမဖြစ်နိုင်ဘူးလား ကဲဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများသောတာပန်ဖြစ်နိုင်ခြင်းရဲ့အကြောင်းအင်္ဂါဘယ်နှပါလဲနံပါတ်1ကဘုသူ့ကိုမိဝဲရမယ်နံပါတ်2ကရောဒီနာကြားတဲ့အခါပေါ့ပေါ့တန်တန်လားမှတ်မှတ်သားသားလားဒီနာကြားထားတဲ့တရားတွေကိုယောဂီကဘာလုပ်ရမလဲစင်ကျင်နှလုံးသွင်းရမယ်အဲ့ဒီနှလုံးသွင်းထားတဲ့အတိုင်းကိုယ်သဘောကျကျင့်တတ်တဲ့အတိုင်းကျင့်ပွားအားထုတ်ဖို့မလိုအပ်ဘူးလား အဲ့လိုပွားများအားထုတ်ပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသောတာပန်ဖြစ်နိုင်သလားမဖြစ်နိုင်ဘူးလားကဲတိဆောင်ပုဒ်လေးဆိုပြီးတော့တရားသိညာရအောင်နော်သူတော်သူမြတ်မျက်စိကပ်၍မမတ်သာသာတရားကိုနာလျောစွာနှလုံးသွင်းတရား ကျင့်ခြင်းသင့်လျောဤလေးဘောတိမှန်သောတောတာဖြစ်ကြောင်းတည်းတောတာဘာဖြစ်ခြင်းရဲ့အကြောင်းဘယ်နှပါလဲ၄ပါးနော်နံပါတ်၁ကဘုသူ့ကိုမိဝဲရမယ်နံပါတ်2ကသူတော်ကောင်းများဟောကြားတဲ့တရားကိုဘယ်လိုနာရမလဲ အေးနာကြားထားတဲ့တရားတွေကိုစင်ကြယ်နှလုံးသွင်းတဲ့ကံမှားရမလားမှန်ရမလားမှန်မှန်ကန်ကန်နှလုံးသွင်းပြီးတော့အဲ့ဒီနှလုံးသွင်းမှန်ကန်တဲ့အတိုင်းလိုက်နာကျင့်သုံးပွားများအားထုတ်ရင်ဒီပုဂ္ဂိုလ်ဘာဖြစ်နိုင်လဲသောတာပန်ဖြစ်ပြီဆိုရင်အပင်လေးပါးကလုံးဝမလွတ်မြောက်နိုင်ဘူးလားလုံးဝလွတ်မြောက်နိုင်တဲ့အတွက်မိမိဟာလူဘဝလူဖြစ်ရာကြိုမနှက်ဘူးလားသာသနာတော်နဲ့တွေ့ရာကြိုမနှက်ဘူးလား ဒီကနေ့ဘုန်းကြီးတို့ရှင်မင်းဝန်ဓမ္မမိသားစုများသာသနာတော်နဲ့တွေ့ရကြုံနဲ့လူဖြစ်ရကြုံနတ်စီခြင်းနဲ့ဆိုရင်နတ်ခြင်းလို့ရှိရင်သောတာပန်ဖြစ်အောင်ဒီတရားလုပ်ခွင့်မှာဝင်ပြီးတော့တရားတွေကိုကြိုးကြိုးစားစားအားထုတ်ဖို့လိုအပ်သလားမလိုအပ်ဘူးလားကဲဆိုလိုက်ကြအောင်ဆိုသူတော်သူမြတ်မျက်စိကပ်၍သူတော်သူမြတ်သူတော်ကောင်းကိုခဏလေးစီကပ်ရမှလားအမြဲလား မှန်မှန်တတတရားကိုနာတရားနာရင်လည်းငိုက်နေရမှာလားမမသာသာနာရမှာကဲနာရမိတိုင်းနေပြီးငိုက်နေတဲ့ပုဂ္ဂိုလ်ကြီးတတိရှိကြအောင်တရားနာပြီဆိုရင်တခါလေတချို့ကတရားနာရင်တို့ကအိတ်ဆေးတိုက်တယ်လို့ပဲတရားနာပြီဆိုဟိုပလင်မွာဘုန်းကြီးကတော့တခါလေဟောလိုက်ရပြောလိုက်ရတာတို့ကအိတ်ကောင်ငိုက်ကောင်အိတ်မဲ့နေမြထရောင်မှစိုးရတယ်တူက ဒါကြောင့်မို့မှတ်မှတ်သားသားနာဖို့ရမလိုဘူးလားဆိုမှတ်မှတ်သားသားတရားကိုနာလျောစွာနှလုံးသွင်းကျင့်ချင်းသင်လျောဤလေးဘောတိမှန်တော်သောတာဖြစ်ကြောင်းသည်သူတော်သူမြတ် မျက်စိကပ်၍မမှန်သာသာတရားကိုနာလျောစွာနှလုံးသွင်းကျင်ချင်းတင့်လျောဤလေးဘောသည်မနောသောတာဖြစ်ကြောင်းဒီကဲနှာခေါင်းလောက်ဆုကြမ်းသားမှာ သူတော်သူမြတ်မျက်စိကပ်၍မမတာတာလျောစွာနှလုံးသွင်းချင်းချင်းသင်လျောဒီလေးဘောသည်မနောသောတာဖြစ်ကြောင်းဒီသူတော်သူမြတ် ရေစီကပ်၍မမတသာတရားကိုနာလျောစွာနှလုံးသွင်းခြင်းချင်းတင့်လျောဤလေဘောတိအနောသောတာဖြစ်ကြောင်းဒီသောတာပန်ဖြစ်ခြင်းရဲ့အကြောင်းအင်္ဂါ၄ပါးကိုမြတ်စွာဘုရားကိုရှင်သာရိပုတ္တရာမထေရသူမြတ်ကလျှောက်ထား အဲဒီမှာလျှောက်ထားတဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကจิตသားတာရိပုတ္တရာတင်းလျှောက်ထားတဲ့အတိုင်းလိုက်နာပြီးကျင့်သုံးသွားမယ်ဆိုပါရင် သောတာပန်ရင်ဖြစ်နိုင်တာမဟုတ်ပါဘူးတဲ့ကျင့်ကြံပွားများအထုတ်သွားမယ်ဆိုရင် သောတာပန်လည်းဖြစ်နိုင်တယ်လို့တဂရကံလည်းဖြစ်နိုင်ပါတယ်တဲ့အနာဂတ်ထိအောင်လည်းဖြစ်နိုင်ပါတယ်ယဟန္တာထိအောင်လည်းဖြစ်နိုင်ပါတယ်လို့ဘုရားရှင်ကိုရောမြတ်ကြီးကချီးမွမ်းတော်မူတယ် ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာတကယ်လို့မိမိဟာတကယ်သောတာပန်အပင်လေးပါးကလွတ်နိုင်တော့တဲ့သောတာပန်အရိယာပုဂ္ဂိုလ်ကြီးတကယ်ဖြစ်ချင်ပါတယ်ဆိုရင်ဒီအကြောင်းအင်္ဂါ၄ပါးပြည့်စုံဖို့မလိုအပ်ဘူးလားပြည့်စုံပြီဆိုရင်မိမိဟာတကယ်ကြိုးစားအားထုတ်မယ်ပါရမီနဲ့ပြည့်စုံမယ်ဆိုပါရင် သောတာပန်အရိယာမဖြစ်နိုင်ပြီဘူးလားဒါကြောင့်တပ္ပုရိသသံသေဟောဟိဗန္တိသောတပတ္တိအင်္ဂါ တထမသဝနာသောတပတ္တိယေကယောနိသောမနတိကာရောသောတပတ္တိယေကဓမ္မနုဓမ္မပฏิပတ္တိသောတပတ္တိယေကံတိဗန္တိဘုံတော်လေးကိုတွန်းလင်းတောက်ပါတော်မူ၏သောမြတ်စွာဘုရားသာပုရိသတန်တေဟောသူတော်ကောင်းကိုမိဝဲစီကံရခြင်းသည်သောတပတ္တိယေကံသောတပဖြစ်ခြင်း၏အကြောင်းအင်္ဂါပါပေ၏တထမသဝနာသူတော်ကောင်းတို့ဟောကြားတဲ့တရားတော်ကို ရိုးရိုးတည်တည်မှတ်မှတ်သာသာချမ်းသာရခြင်းသည်သောတပတိယေငံသောတပဖြစ်ခြင်းအကြောင်း အင်္ဂါပါပေ၏ယောနီသောတင့်လျော်သောအဖြစ်နှလုံးသွင်းဆင်ခြင်ခြင်းသည်သောတပတိယေငံသောတပဖြစ်ခြင်းအကြောင်းအင်္ဂါပါပေ၏ဗန္ဒီဘုံတော်နေဝထွန်းလင်းတောက်ပါတော်မူ၏သောမြတ်စွာဘုရားဓမ္မနုဓမ္မပရိပါတိလောကုတ္တရာတရားကိုပါလျော်သော တတိပဌံမေခင်အကျင့်မြတ်တရားကိုကျင့်ကြပွားများအားထုတ်ရခြင်းသည်သောတပတ္တိယင်္ဂသောတပါဖြစ်ခြင်းအကြောင်းအင်္ဂါပါပေ၏ဣတိဤသို့အဝေါ်စာကောင်းစွာမသွေလျောက်ထားပါ၏တတိ